အခုကျွန်တော်တို့ဆယ်တရားစခန်းအောင်ပွဲအနေနဲ့လုပ်တာပါတရားဝါဒဓမ္မကမ္မထာလန့်စဉ်သင်တန်းကနေပြီးလုပ်တာပါဆရာတော်သုံးမစကားပြောခြင်းပါတယ်ဆိုလို့ကျွန်တော်တို့ Facebook ကိုပြန်ပြီးတော့အခုဖွင့်ပါတယ်အဲ့တော့ဒီဆယ်တရားစခန်းမှာအားလုံးဝင်ရောက်ပြီးတော့ဒီတရားကျင့်ကြတဲ့အတွက်ကျွန်တော်တို့ဒီ တရားဝရဓမ္မကရဏလက်စဉ်သင်္သားမှာအထူးပဲဝမ်းမြောက်ဝမ်းမြောက်ကျေးဇူးတင်ရှိပါတယ်။အဲတော့နောင်ကာလမှာလည်းကျွန်တော်တို့9ရက်စကန်10ရက်စကန်တွေလုပ်ဖို့စီစဉ်ရှိပါတယ်။တောင်းဆိုတဲ့လူတွေကလည်းရှိကြပါတယ်။သို့တော်လည်းဆရာတော်လည်းတော်တော်ပင်မမှာကြည်ရတယ်ဒီဒီချိန်ထဲမှာကျွန်တော်10ရက်စကန်လုပ်တဲ့ချိန်မှာသူလည်းနားဝင်တော့ဆိုပြီးတော့လူတွေဖြစ်နေကြတယ် အဲ့တော့ဒါပေမဲ့နောက်တစ်ခုတိုးတက်မှုတစ်ခုရှိတာကကျွန်တော်တို့ Zoom ကိုဘယ်လိုသုံးရမလဲဆိုတာကြီးတော်တော်များများလူတော်တော်များများသိလာကြတယ်ဆိုတော့တော်တော်လေးအဆင်ပြေလာတာတွေ့တယ် message တွေရိုက်လာတာတွေများလာတယ်ကျွန်တော်တို့အဲ့လို message တွေရိုက်လာတိုင်းနောက်အတွက်ကြောင့်မို့ကျွန်တော် communication ပိုကောင်းတဲ့အတွက်ကြောင့်မို့နောင်လာလာတန်တော့ကာလာမှာပို့ပြီးတော့အဆင်ပြေလာပါလိမ့်မယ်အခုဆရာတော်ပြန်ကြွလာပါ ကဲယောဂီတို့ဒီနေ့တရားစခန်းအောင်ပွဲအနေနဲ့ဘုန်းကြီးတို့ကမ္မထာဆရာများမှာတဲ့နာမှာတော့ဗောနော်အခုတရားစခန်းကိုယ်အိမ်ကိုပဲနေတာဗောနေတဲ့အခါကျတော့အရင်ကလိုတရားတရီနဲ့မြဲတာမနေတော့ခုကျတော့ကိုယ်နိုင်သမျှပဲလုပ်တော့လုပ်တော့ဘာပြဿနာလေးကြုံတတ်လဲဆိုကိုယ်ကငကောဆေးကိုကြည်လျောင်းတန်ရှင်းအောင်လုပ်တာတော့အိမ်မှာနည်းနည်းအဖုထစ်လောက်တွေ့နော်အဲဒီမှာဒေါသဖြစ်လွယ်တယ်လောဘဖြစ်စရာအောင်လည်းလောဘဖြစ်လွယ်တယ်အဲ့ဒါလေးတတိထားဖို့ပဲ ဘာဖြစ်လို့စိတ်ကဖြူစင်တန်ရှင်းနေတဲ့အဖြူရောင်အဝတ်တစ်ခုပေါ်ပေါင်းလေအမဲဆက်လေးကြိုင်တိတ်ပြီးသားတာထင်ရှားတယ်အဲ့ဒီမဲ့စိတ်ကကြည်လင်းတန်ရှင်းနေတဲ့အချိန်မှာပြဿနာလေးတစ်ခုတက်လိုက်တိတ်တည်သားတယ်အဲ့ဒါကိုသတိထားဖို့နော်ကိုကစိတ်ကြည်လင်းနေတဲ့အချိန်မှာ ဖုထိလေးဝင်လာရင်ပိုပြီးဒေါသဖြစ်တတ်တယ်ပိုပြီးလောဘဖြစ်စရာမာနဖြစ်စရာပိုဖြစ်တတ်တယ်ဒါသတိထားမယ် ဟောငါတရားထုတ်တဲ့ပုဂ္ဂိုလ်ငါတရားနေတဲ့ပုဂ္ဂိုလ်ဘုန်းကြီးဆိုအဲ့လိုဆင်ញင်နှလုံးသွင်းပါတယ်။မမလေးရှားသွားတရားပြခြင်းကတကယ်ဖြစ်ဖြစ်ပါပဲ။ယောဂီတွေတော်တော်များဘုန်းကြီးတို့ကမ္ဘာဘုန်းကြီးတို့ကြောက်နေကြတာတရားလျှောက်တာ။နောက်မှဘုန်းကြီးသိတယ်။ဘာဖြစ်လို့လဲဆိုတဝါရင်းလုံးတရားပြယောဂီတွေအများကြီးတရားဆေးရမနေ့ဘုန်းကြီးတရားဆေးကြည့်တာအာယုံဆွန်းစားပြီးတော့ဆေးလိုက်နေဆွန်းစားဟိုမပြီးဘူးတခါတည်းနေ့လယ်ပိုင်းကြီးဆက်ပြီးတော့ဆေးရတယ် အဲ့တော့ဘုန်းကြီးကတစ်ချိန်လုံးထိုင်နေတဲ့ကကမ္မဋ္ဌာန်းဆရာစိတ်တို့တရားမဟုတ်တာရောက်တော့ဆူလိုက်ငေါလိုက်ဆိုအဲ့လိုမျိုးတွေနဲ့ကြောက်လန့်ပြီးတော့နောက်မှသိရတယ်ဘုန်းကြီးဟောအဲ့ကြဘုန်းကြီးဘာစဉ်းစားအေးလေးတို့သူတို့ယောဂီတွေကမသိလို့ရောက်တာတို့ကစိတ်တုံနေလို့မဖြစ်ဘူးအသိခံပြီးတော့သင်ပြပေးမှာပဲဆိုတဲ့စိတ်နှလုံးသွင်းရတော့ဒေါသတော့မကုန်သေးဘူးပေါ့ဘုန်းကြီးလေဒါပေမဲ့လို့အဲ့ဒီလိုသဘောမျိုးလဲဒီတိုင်းမှာပဲယောဂီတို့အိမ်ပြန်သွားတဲ့ကဖုထေလေးဖြစ်သွားရင် ဒေါသမကုန်သေးဘူး။အော်ငါတရားနေနေတဲ့ပုဂ္ဂိုလ်ဘုန်းကြီးဆိုဟာငါကမ္မဋ္ဌာန်းဆရာဒေါသဖြစ်နေလို့မဖြစ်ဘူး။အဲ့လိုမျိုးလေးဆင်ញံနှလုံးသွင်းပြီးတော့နေဖို့ရည်ကြည်တယ်နော်။ပြီးတော့လည်းမပြတ်လုပ်ဖို့ရည်ကြည်တယ်။ရည်လဲရည်စရာအရင်ဖရိမောက်နေတော့ကဒီလိုကြီးရကလေးမလေးအမေနဲ့ဖေဘုန်းကြီးတို့တရားစခန်းလာပို့ပို့ပြီးတော့နောက်တရားထုတ်ပြန်သွားကြတယ်ပေါ့နော်။နောက်တလားနှစ်လားလောက်နေတော့ဘာလျှောက်လဲကလေးမလေးဆရာတော်ဆရာတော်တဲ့ အမေတို့ဖေတို့အားဆရာတို့တရားစခန်းပြန်လာပိုစိတ်တူတယ်ဟာလို့ဆိုမင်းဖေဖေတို့လည်းမကောင်းတော့ငါမကောင်းတော့အဲ့လိုမျိုးမဖြစ်အောင်တတိထားတော့လို့ကိုယ်ကတရားထုတ်တာတဲ့ပုံကိုဆိုရင်တော့တဏ္ဍာမြတ်တိခါမှာဒီကံနေအရှင်ပြေသွားပါလိမ့်မယ်နောက်တစ်ခုကလွတ်မပြအောင်နော်မလေးရှားယောဂီတွေဘုန်းကြီးအများဆုံးမေးခွန်းပါပဲဝါရင်3လတရားပြတော့သူတို့ဒီဝါရင်3လတော့ရက်ရှည်ပေါ့ဗျာသူတို့ဘုန်းကြီးတို့တွားပြတယ် KKB တရားစခန်းမှာ ကျန်တဲ့လတွေကြတော့10ရက်15ရက်အစာကြီးလို့ပေါ့လာစဉ်ရှိတယ်မလေးရှားယောဂီတရုတ်တွေဟာသူတို့ဟာဒီတရားစခန်းတွေကိုအပတ်တိုင်းပတ်တိုင်းဝင်ကြတယ်ပေါ့ဗျာအဲ့တော့ဝင်တော့ယောဂီတော်တော်များဘုန်းကြီးကမေးပါတယ်ဗာမေးတယ်ဆရာတို့တပည့်တို့ဒီလာစဉ်လာစဉ်တရားအထုတ်နေတာပဲတရားမတိုးတက်ဘူးအကြောင်းမို့လဲဆိုတာမေးတယ်ဘုန်းကြီးကဗာပြောပြလဲဆိုအေးလေလေမင်းတို့ယောဂီတွေဟာလို့အထုတ်တဲ့ချိန်လောက်ပဲဒီမှာတတိနဲ့ တိအပြည့်နဲ့ရှုမှတ်နေတာလို့ဟောအကြောင်းကနေဒီရိတ်တာထွက်ကြရလွတ်ထားလိုက်တာနောက်တစ်ခါတရားစကားဝင်มาပဲပြန်တော့တော့အဲ့တော့ရှေ့မတက်တော့ဘူးလို့ဒီလိုပဲဖြစ်နေတယ်ဓမ္မတာနော်ယောဂီအလုံးဘုန်းကြီးပြောဘုန်းကြီးလည်းဒီတိုင်းပဲလွတ်ပြစ်လိုက်ရင်တော့ငါတခါပြန်ဆရပြန်ရင်သမာဓိရမယ်ကြရင်ထွက်သွားပြန်ရင်ငါပြန်ဆပြန်ဒီလိုပဲလုံးချပဲချလိုက်နေအဲ့တော့ဆက်တိုက်ကြိုးစားမယ်နော်ငကိုဒုံရင်ပြန်မရောကြိုးစားမယ်ဒါတော့ဘုန်းကြီးကလေးတွေကိုပြောတဲ့ပုံမြင်လေးပါပဲ များသောအားဖြင့်ရေကျိုးဥတ္တနာနေဆိုဘုန်းကြီးဒီပုံမြင်လေးနဲ့ပြောပြီးအဆုံးသတ်လေးရှိပါတယ်နော်ဒုံရင်ပြန်ရောက်လိမ့်မယ်ဆိုတဲ့ပုံမြင်လေးတစ်ခုပေါ့ဗျာဒါကဘာလဲဆိုအခုရေခါတော့ကတက္ကသိုလ်တိတာပေါမောကဆရာကြီးမှအလွန်လိမ္မာတဲ့ခွေးမလေးရှိတယ်သူပါပီလို့နာမည်ပေးတာဒီဒီခွေးမလေးအင်မတန်လိမ္မာတယ်ချစ်စရာလည်းကောင်းတယ်နော်တက္ကသိုလ်ပညာရတဲ့သင်ပေးတဲ့ ဗာမောက်ကကြုံကြည့်ပေါ့ဒီနေ့じゃဒီခွေးမလေးချစ်စနိုးနဲ့ဗာပြီနင်းလို့တာဆူတောင်းငါပြုတ်လို့ပေးမယ်ဒီလိုပြောတော့ဗာပြီမခွေးမလေးကဗာပြောလဲဆိုရှာကြီးအဲ့ဒီလိုဆိုရင်မိဖုရားခေါင်းကြီးဖြစ်ချင်ပါတယ်လို့ပြောတာအဲ့တော့ရှာကြီးကဗာပြောလဲဟဲဗာပြီနင်းကတန်ရတန်ရတောင်းကမှာဘယ်နဲ့မိဖုရားခေါင်းကြီးဖြစ်ချင်လဲအဲ့ကြခွေးမလေးကဗာရှာကြီးပဲလေလိုရဆူတောင်းဆိုလို့တောင်းအောင်မဖြစ်နိုင်ရှာကြီး ဆုမတောင်းခိုင်းတယ်ပေါ့မဖြစ်နိုင်ဘူးဆိုရင်ဆရာကြီးညလို့ဖြစ်မှာပေါ့အဲ့လိုပြောလိုက်အဲ့မှာဆရာကြီးကဗာပြစ်သွားတယ်အင်းမလောက်ပြေပြန်ငါညရကြပြန်အောင်ပါအဲ့ဒီကကြခိုင်းလောက်ပြီမယ်ဒါပြငါ့ကိုဂတိတစ်ခုတော့ပေးရမယ်ဘာလဲဆိုတော့ငါမိဖုရားခေါင်းဖြစ်အောင်လုပ်ပေးမယ်ဒါပေမဲ့မင်းရဲ့မူလဗီဇဝါဒနာဖြောက်မဖြောက်နိုင်ရင်တော့ဒီနေ့ဒုံရင်ပြန်ရောက်တယ်မင်းဖြောက်နိုင်မှာမလားဖြောက်နိုင်ပါလေဆိုအဲ့ဒီမှာ သူကဂါထာလေးနဲ့ရုပ်မှရုပ်ဖတ်ပြီးတော့နာနာရုပ်လေးပေါ့လေဒါလေးကိုဆေးလေးသုံးလဲဂါထာလေးရုပ်ဖတ်ပြီးတော့ဒီခွေးမလေးကနေပြီးတော့အမျိုးသမီးလှလာလေးဖြစ်သွားပြုလုပ်ပေးလိုက်ပါတယ်အဲဒီသူတက္ကသိုလ်ကျောင်းတော်မှာပြင်းသားတော်တွေရှိတော့ပြီပြင်းသားတော်တွေကပညာဆုံးတော့ပြန်တော့ဒီကလေးမလေးတွေ့ချစ်ကြိုက်တော့ခေါ်သွားတယ်ပေါ့အဲဒီမှာဆရာကြီးကမှားရတယ်သင်မင်းသားဒီကျွန်တို့ရဲ့သမီးတော်လေး သမီးလေးတခုတည်းပြဿနာတက်လာမရိုက်မနှက်ပါနဲ့ဒီတိုင်းပဲအေးဆေးဆေးပြန်ဖို့ပါဒီလိုမှာလိုက်တော့တိုက်ဆိုင်မှုကဟိုရောက်တော့မင်းသားလေးလည်းသူ့တိုင်းပြည်ရောက်တော့သူ့ဖခင်ညာကွယ်လွန်နေတော့ဘယင်ဖြစ်တယ်သူခေါ်လာတဲ့မင်းကလေးကိုလည်းမိဘခေါင်းကြီးဖြစ်ချီမြောက်လိုက်တော့ပေါ့လေမိဘခေါင်းကြီးထားလိုက်တော့အဲ့လိုနဲ့မိဘခေါင်းကြီးကဘာလို့ ਆ လဲဆိုဘယင်စည်းဝေးတွေပါလေတက်ရတော့ဒီနေ့ဘယင်စည်းဝေးဘယင်ညီလာခံတက်တုံး တက်နေနေပေါ့နော်ခုနကအလေးပေါ်သွားခြင်းနာတို့ဘာလို့ကြုံလာတယ်ကသူကထွက်သွားအပြင်ထွက်တယ်ထွက်တော့အပေါက်ကမှဖဏအသစ်တရားတွေးတယ်ဟုတ်လားခွေရလာတယ်ဘာပြီးမှလေးဆိုဖဏအသစ်တရားတွေးတဲ့ကစားခြင်းစိတ်ပေါက်တာပေါက်တော့ဘယ်သူမှမမြင်တော့ပေါက်ဆိုဖဏလေးယူပြီးတော့ဟိုမှာအိမ်သားထဲမှာဝါစားလိုက်တာပဲတခါစားမှစားတယ်တခါတော့စားမိတဲ့ခါကျနေတိုင်းစားခြင်းနဲ့စိတ်ပေါက်တာအဲ့ဒါနဲ့ အနောက်နောက်စီဝေးတွေမှာလည်းစားပြန်တယ်အဲ့တော့ဖဏကဒီမှာဝန်ကြီးတွေစီဝေးတယ်ဘယင်စီဝေးတယ်မိဖုရားကောင်းကြီးဒါပဲဖဏကမကြမကြပြောင်းတယ်အဲ့တော့ပညာရေးမှတ်ကြီးကဘာလို့လဲသူ့လူယုံတယောက်နဲ့ဆောင်းထောက်လန်းတယ်ထောက်လန်းတော့ဒါမိဖုရားကြီးစာမန်တိအဲ့ရနေပြီးတော့တကာသူစင်ပြောင်းတက်တော်ဆောင်ဘယင်တက်တော်ဆောင်ဆုံးစားခိုင်းတော့ဒီပညာရေးမှတ်ကြီးကိုယ်တိုင်ဆုံးစားတော့တွေ့တွေ့တဲ့အခါတော့ဘယင်ကြီးကိုယ်တိုင်တော့ ဒိဋ္ဌိစေတတော်ဦးတင်တင်ပြီးတော့ဘင်းကြီးကိုယ်တိုင်စုံစမ်းတော့တွေ့တာတွေ့တဲ့အခါကျဘင်းကြီးကသူ့ဆရာကြီးဒီမှာဂရိပေးထားတဲ့အတိုင်းပေါ့လေရိုက်ခြင်းနဲ့ခြင်းမရှိပါဘူးဆရာကြီးဒီပြန်ပို့လိုက်ပါတယ်ပို့တဲ့အခါကျတော့ဆရာကြီးကပြောတယ်ဘာဘီနင်ဟိုမိမူလဗီဇာမဖြောက်တဲ့အတွက်နင်ဒုံရင်မပြန်ဖြစ်ရမယ်သူဟိုမှာပြောဆိုတာမန်ယုံလေးနဲ့ဒီကာတာကိုရွတ်ဖတ်ပြီးတော့ငကိုခွေးဘွားပြန်ရောက်သွားတယ်ပေါ့ အဲ့တော့ဘုန်းကြီးတို့ဒီမှာတရားကျင့်တဲ့ခါကျတော့ကိုယ်ဝန်စိတ်ကနုညံသွားပါတယ်နော်ဒါကိုဘုန်းကြီးတို့ရက်ပြက်လိုက်မယ်ဆိုရင်တော့ဒီကောကတော့ပြန်ပြီးတော့ဝင်လာနိုင်ဘာဖြစ်လို့လဲဆိုကိုယ်ကကိလေသာတွေကုန်သေးတာမဟုတ်ဘူးနော်ကိလေသာတွေကုန်သွားမှဒီလောဘဒေါသမောဟတွေလုံးဝပြတ်သွားတာခုကမပြတ်သေးဘူးအထုတ်လို့တဲ့အတွက်ငြိမ်ဝတ်သွားတာပဲရှိတယ်အိမ်ပြန်ရောက်လို့လွတ်ပြက်လိုက်ရင်တော့ဒီလောဘဒေါသမောဟမာမနာတွေပြန်လာမှာပဲ အဲ့တော့အိမ်ပြန်ရောက်ရင်လည်းပဲဒုံရင်းမရောက်အောင်နေတိုင်းပေါ့နော်မနေ့တစ်ချိန်ညနေတစ်ချိန်အ ਨੇ ဆုံးထိုင်နေအောင်ကြိုးစားပါဒီတမာဒီလေးပြုတ်ကြမသွားကြိုးစားပါနော်ဘုန်းကြီးတို့လည်းလောက်ရပါတယ်ဘုန်းကြီးတို့မလောက်ရင်လည်းဒါတွေပြန်ပြန်ပြုတ်ကြမှာပဲအဲ့တော့ဒုံရင်ဒုံရင်ပြန်ရောက်သွားရင်တော့ဘယ်တော့မှမတုတ်တက်ဘူးခုနမလေးရှားယောဂီ6တလို့အဲ့လိုဖြစ်မှာဆိုလို့ဒါလေးမှချင်တာပါနော်မနေ့တစ်ချိန်ညနေတစ်ချိန်တန်တယ်ရအောင်လုပ်ပါလို့တိုက်တွန်းလိုပါတယ်ဒီလောက်ပါပဲ